သံဃာအဖွဲ့အဆုံးချက်တွေရှိရဲ့သင်ကြားလို့တွေ့တူမှာပါဒီကတော့မသိမတူဘူးပေါ့ဒီကစာကြည့်တာမဟုတ်ဒီကတဲ့လာလည်းကြည့်တာမဟုတ်တွေ့ပြတွေ့ရစာရည်တဲ့ဒီမှာသင်ညာတာကြည့်နေတာမဟုတ်ဘူးဒါဒီကလူရင်းကြီးတော့ပဲကြည့်ပါအဲဒီကသံဃာအုပ်ချုပ်ရေး ဒီဆောင်ရင်းတဲ့ဝမ်းသာရကောင်းပါလေမဟာဥပ္ပေရေရှိရမရှိရဒီကောင်းလုံးမရှိတဲ့ပုဂ္ဂိုလ်ရာဉာဏ်ချင်းဝင်ခြင်းရှိတဲ့လုံးလုံးပြည့်တယ်အများကြီးပဲကိုပြည့်ရုံနဲ့ငေါ်လို့ပြင်ရတော့အကျိုးမရှိအောင်အတော်များများလည်းပြောဟောနေပုဂ္ဂိုလ်ကအများကြီးပဲဒါဟာကြောင့်ဒီလို ဒီဒီဒီရဲ့ဘာသာပေါ်လာနေတယ်ဒီဆုံးဖြတ်တယ်သိနေရတယ်။ဘာသာတက်တဲ့ဆုံးဖြတ်လို့ရှိရင်လည်းမပြောဘူး။ဆုံးဖြတ်ခံရဖို့ကဆုံးဖြတ်ခံရတဲ့ပုဂ္ဂိုလ်ကလက်ခံမှာမဟုတ်ဘူးဆိုတော့ကိုယ်ကလည်းဆိုရဆရာဖြစ်ဆုံးဖြတ်ရဆရာဒုက္ခကိုကြောင်းတော့အခုတော့ဆိုရတာပြီးမှပြီးတော့ဆိုရတာနေပြီးတော့

ဒီပြတွေ့ရတဲ့မှာညဝစာရုံးကဘယ်လိုလုပ်လဲ63မှာ63မှာအဲပိုက်တိုင်းပိုက်တိုင်းမှုတိုင်းမှုတိုင်းကပါရာဇိကနဲ့ဆွဆွဲတော့ညဒီနေ့ညီးတာအောင်မယ်ဒီနေ့ညီးဖို့လို့ပါရာဇိကတွေနဲ့မြမတွေနဲ့ဆွဲတယ်ဓမ္မတရားနဲ့ဉာဏ်နဲ့ ဆိုလည်းတော့လေမယောသတိအများနဲ့ဒီလိုချွေးနေတဲ့ပုဂ္ဂိုလ်တွေအဲဒီချွေးနေတဲ့ပုဂ္ဂိုလ်တွေဒီအကြောင်းကိုပြီးတဲ့ပုဂ္ဂိုလ်ကတန်ကြားတော့ဒီလိုပဲဒီဖြစ်နေတယ်စစ်ဆေးသေဥဒ္ဒမျိုးသမီးတွေဆိုတော့မျိုးသမီးတွေက မှန်တယ်ကိုခံရမှာပဲသူတို့မှပြင်းလို့ဆိုတော့မြေကြီးကြီးကြောင့်ဒီပါကြည့်ကြရဲဆိုရင်မြေကြီးကဘယ်မှာနဲ့ကြောက်မှာမဟုတ်ဘာမှရှိမှာဟုတ်သူဒီကြောင့်ညလို့ရှိရင်အဲ့ဒီလူကြီးရဲ့ယဟာသူဖက်ပြီးတော့သူနဲ့ဒီနောက်ကြီးတွေပြုနေတော့အကျိုးရှိတာများရှိဖို့ရှိတယ်ဒါမြေကြီးတွေကတော့မင်္ဂလာတဲ့အတိုင်းပဲ ဝန်ခံနေတွေ့ကြတာပါပဲအဲဒီလိုဒီနည်းကပြောတာမှန်တာသိကြပြီးတော့နောက်ကြတော့ရဟန်းကိုမေးလို့ရဟန်းကလည်းလိန်ရောဖြစ်တော့ပြေတော့တော့လိန်ရဲ့ဒီမှာလာပြီးတော့လိန်နေတဲ့ကိုယ်တော်ဘူးလို့ကိုယ်တော်ဟုတ်ကဲ့ဘုရားမှာ အဲ့ဘုံအဲ့ဘုံဝေဒနာမှာလားအဲ့ဘုံနာမှာလားဆိုပါဌာနာလေဒုက္ခနာစိတ်ဓာတ်စိတ်ဓာတ်ဒုက္ခသာဝတိဟမ်စိတ်ဓာတ်ဒုက္ခနာကနာရေးတာပါစိတ်ဓာတ်ဒုက္ခနာနာရေးတာဒီငါဒီမှာလည်းခဏပြောတော်မူတာဟုတ်ပါဟောပြောရတာကြတယ်ဒီမှာဘယ်လိုကြောင့်ကျင်းမှာလဲသူ့လည်းအာပြောတယ်ဓမ္မကြီးကများပါ အဲဒီကနေပြီးတော့သူကအမျိုးသမီးတစ်ယောက်နဲ့ကျောင်းလေးကျောင်းတော့အဲကျောင်းကျောင်းဆိုတာတစ်ခုပဲအဆောက်တစ်ခုမှာကျောင်းကျောင်းဆောက်ဆရာဆရာအဆောက်နေပြီးတော့ဒီဆောက်တစ်ခုမှာပဲတရားပဲပြီးတော့နေတယ်အဲဒါနဲ့ပတ်သက်ပြီးတော့ဘေးကပုဂ္ဂိုလ်တွေက အဲ့လိုမလိုလားတဲ့ပုဂ္ဂိုလ်တွေပေါ့လေမလိုလားတာတရားတရားချွေးရတာကိုမလိုလားတာတော့သူ့ကိုယ်ပဲမလိုလားတာဆိုတာအဲ့ဒီပုဂ္ဂိုလ်ကနေပြီးတော့ဆွေရဌာနကိုတိုင်တာဟောဆွေရဌာနလာပြီးတော့ပြီးတော့အဲ့ဒီကိုယ်တော်နဲ့ဒီမနဲ့အခါနဲ့တွေ့တာကိုပြီးတော့မေးကြည့်တော့ဓမ္မတော်ခံလို့ဖြစ်ဘူးခါတော့ ပိတ်တယ်ဆိုအာဒီကတော့ဝန်မခံပေးဘူးဒီလိုအဲဒီတော့လည်းအဆုံးဖြတ်တာမရှိသေးလို့ရှင်ဖြတ်ခေါ်တာမရှိသေးလို့ဒီလိုလာပြီးတော့နေပါသေးတယ်ဒီမှာရောက်လာတဲ့အခါတွေရှိတယ်မရောက်လာတဲ့အခါကာလတွေမှာလည်းဒီလိုညာတော့တာမမကင်းပါဘူးဒီကနေ့မကင်း နောက်ရတဲ့ပြင်သူမှုပေါ်ခြင်းရဲ့ပုံမှာရှင်းရတယ်လည်းသူကမတော်မသင့်ပြုတယ်သူကကြားရကြားဖို့ပဲရှင်းတယ်မတော်မသင့်ပြုတယ်သူကမှလည်းဆက်ဆံတယ်ဘုရားဘုရားတော်ပုဂ္ဂိုလ်ကဆရာသမားတို့တဲ့ပုဂ္ဂိုလ်လည်းအဲ့ဒါတွေပြောသိရှင်းလို့ကြည့်ဒီကနေ့ဒီအဲ့ဒါတွေပြောလို့ရှိရင်တော့ကြပြုခံရင်ဆရာသမားတို့ကအကြည့်ပြောရင်ပြောမှကြာကြီးတွေကဟုတ်ကဲ့ ဒီလိုမပြောဘဲနဲ့နေရတယ်ဖြစ်တယ်အဲဆုံးမဩဝါဒပြီးတော့ပြောရတယ်အပြစ်ပြနေလို့ဒီများဒီများပြည့်စုံတဲ့ပြောကြံစီရမင်းဒီခါဝင်နေတယ်ပြီးတော့ဒီပြောကအဲ့ဒါနောက်တော့ကနောက်ပါပါကြောင်းနဲ့ကြောင်းနာနဲ့သိတာဒုက္ခသာနာရည်လားဟင်သိတာဒုက္ခသာနာရည်သိတာဒုက္ခအဲသိတာဒုက္ခသာနာရည်လား အဲ့ဒီအကြောင်းကညာနေရညာနေရဒီကိုဆွဆွရည်တဲ့ဒီလိုမျိုးတွေနဲ့ဒီဘာသာကခုခံနေတာဒီကနေပြီးတော့အဲဒီဆွဆွရည်တဲ့ပုဂ္ဂိုလ်ရဲ့အကြောင်းလူချင်းလို့အကြောင်းလူယူတဲ့အနေနဲ့ဒီဘာလာလာပြောတယ်ရာသူတော်ကသူအားလုံးပြီးတော့ ဟုတ်ဘူးဟုတ်တယ်ဘာမှမဆုံးဖြတ်ပါဘူး။နောက်ကြတော့အဲဒီအဲဒီမလိုလားတဲ့ပုဂ္ဂိုလ်ရဲ့အတုကိုဘုံလုံးစုပြီးတော့ဖမ်းတဲ့အနေနဲ့ဖမ်းသွားပြီးတော့ဇဝရဏပို့ထားတာကိုအဲဒီတော့ဇဝရဏကလည်းသူကတည်းကြည့်တယ်ဇဝရဏညမ်းလို့ဟောပါနေရတယ် လည်းဝန်မခံဘူးဘာလို့သူအပြင်းရှိဘူးအနေနဲ့ပဲဟုတ်ကဲ့ရသဆရာတော်ကြီးကိုပါတယ်ဆရာဆရာဆရာဆရာဆရာဆရာဆရာတော်ကြီးတောင်ဒီအရနဲ့ဟောတာဒီဒီဒီဒီကြီးဆရာဆရာတော်ကြီးဆရာတော်ကြီးဘယ်နဲ့နေရောဘယ်လိုလဲသူ့ဒီကိုကြည့်နေမှာမဟုတ်ပါဘူး နောက်တစ်နေ့ကျတော့ကောင်းပါလိမ့်မယ်ဘာလို့ပြောရည်ကိုယ်ကြီးပြောတာလည်းဘယ်လိုမှမဟုတ်ဘူးအဲ့ဒါသိနေမှာသူတို့ပြောဘုရားပုဂ္ဂိုလ်တွေကလည်းကြောက်လို့ရင်းဆွဆွဲရဆိုတာလည်းဟုတ်မယ်ဆိုဟုတ်လို့ကြရတယ်ရှိတာပဲသူကအပြစ်ကိုရှင်းတော့ပြည့်စည်နေတော့ဆွဆွဲရပုဂ္ဂိုလ်လည်းရင်းဆွဖို့ပေါ့အဲဘုနောက်ကျတော့သူကစီစဉ်ပြီး မျိုးသမီးကိုလည်းခေါ်လို့ရှိသေးပါတယ်ခင်ဗျာဒီလိုပြီးတော့ဒီငယ်ဝန်ခံတဲ့အတိုင်းပြန်ပြောတော့သူလည်းဝန်ခံလို့ဖြစ်မှာမဟုတ်ပါဘူးကွာအခုတော့ကြာရင်အတူဟိုကဆုံးဖြတ်ပြီးတော့ဒီထွက်သွားရတယ်လို့ဆိုတော့အခုကသူ့နေရာချင်းတော့သူကသူ့ဌာနကိုမဟာစီဌာနသူလည်းမဟာစီဟောဝါဒကမဟာစီဆရာတော် ညွှန်ကြားတယ်သူကညွှန်ကြားဟောပြောနေတယ်အဲ့ဒါတို့ဂုံယူပြီးတော့လုပ်လို့ဒီကလည်းမခံပါဘူးဒီကလက်ခံတော့ရှင်ရှင်သူကဆရာအနေနဲ့အပြစ်အပြစ်တင်တဲ့ခါကျမာရီဆရာတော့ဒါလည်းပဲအပြစ်တွေရှိရဆိုရောက်လာမှလို့ဆရာတော်တော်များကြတာတယ်လို့ပြောဒီကလည်းတော့ဟောပြဒီကသူကမှန်တယ်သူကဟုတ်မှန်တယ်သူကောင်းတယ်လို့ပြဘာမှပြောဒီမှာလည်းလာတယ် မြင်မြင်ချင်းနဲ့စစ်စစ်ချင်းရှိအောင်လို့အဲ့ဒါကြီးကြီးပဲဒါတော့ဒီကဘုရားသာသနာဝင်သာသနာပြုပုဂ္ဂိုလ်တွေကမိတို့ကိုယ်တိုင်နဲ့တိုင်းစင်ကြဖို့ရည်ကြီးပါတယ်မိတို့ကိုယ်တိုင်နဲ့စင်ကြပြီးတော့ဒီလိုပါနေလည်းရောနှော့ခြင်းရှိဖို့ရည်ကြီးပါတယ် မျိုးသမီးတွေလည်းဆိုရင်တတ်နိုင်တော့သိစင်တာကောင်းမျိုးသမီးတွေကသာမေးစင်နေတော့သူတို့အမေးသူတို့ပြောတာအဲ့ဒါရှိရမှာပေါ့ဒါပေမဲ့လို့အနည်းဆုံးမျိုးသမီးတွေကိုကြည့်လာလို့ရှိရင်နေရောက်လာမှလက်ခံတာကောပြောခဲ့လာရင်လည်းမခံဘူးပြောခဲ့လာလို့ရှိရင်ပြန်တော့အာမန်နဲ့ပြောခဲ့မလာနဲ့ ငါ့ဒီမှာအမျိုးသမီးတွေဘယ်မှာလဲနှစ်ယောက်အနည်းဆုံးနှစ်ယောက်လာမှလက်ခံတယ်ကြောက်ရဲစေလည်းမခံဘူးပြောတယ်ပြီးတော့ငါလည်းဉာဏ်ဝင်ရဖတ်တာတော့ဒီလိုပြောရတယ်ဉာဏ်ဝင်ရဖတ်တာဟုတ်တယ်ဘုရားဘယ်သူမှပြည့်တဲ့ပုဂ္ဂိုလ်မရှိသေးပါဘူးဒီလိုမျိုးကသောကြဓမ္မတွေနဲ့နိစ္စနဲ့တရားအချင်းချင်းတွဲနေတွဲနေမှာသုဒ္ဓိပြောမှာတော့ ရင်းနှီးတဲ့ဓမ္မမှာပဲရင်းနှီးတဲ့ဓမ္မလာတော့အဲဒီဓမ္မကိုအာပြောဆိုတော့လာရင်နော်ပြောဆိုတော့လာရင်ဘိုးမအဖို့ကြီးမှလာတယ်ပေါ်နေမှလာတယ်သူပြောတယ်ပြောတော့ညနေရင်းနှီးတဲ့ဓမ္မတွေသူတို့ကလည်းပြီးပါတယ်ဟိုဆရာတော်ကြီးကလည်းသူတို့တွေထုံးသွားနေမာညာသတိအဲဒီလိုအဆုံးမဩဝါဒပြုတာအဲလက်မခံပါဘူး ဒီနေ့တော့ဒီထဲမှာဒကမကြောက်ကလာဒကမကြီးပေါ့အစိုးရဒီအရာကြီးတွေကဘာဆောင်းနေတာလဲမသိပါဘူးဒီလာပြီးတော့သူစေတနာကောင်းနဲ့လာတော့လာတာပါပဲလာတော့ဟာနင်းပြောက်တဲ့လာတော့နင်းရကြဘူးသွားပြန်တော့ငါပြောက်ရဲ့ဒီကောင်ကသမားကပြောက်ရဲ့ဘယ်သူမှသမခံဘူးပြောက်ပြပြန်တော့ ပြောလို့ရှိရင်မလိုလားတဲ့ပုဂ္ဂိုလ်ကဟောအာမာရီဇာတော်ကဒီလိုပါတရားပြနေကြာကြည့်နေနေတယ်ဆိုရင်သူကအပြည့်တင်ပြရှိနေမှာကိုเจ้าမနေတော့စိတ်ကုန်လာတဲ့အမျိုးသမီးတွေရှိပါတယ်သူကလည်းလာပြီးတော့ပြောဆိုနေတော့အဲဒီစားတယ်လည်းအတူတူကပြောနာနေတာဖြစ်အောင်ကြည့်ရဒါဖြစ်အောင်လုပ်ရတယ်ပြောရတယ် ညောင်းသွားမဇ္ဈိမာကျိုးရကြပြီးတော့အဲဒီသတိညခါကာလဆိုရင်ဉာဏ်ခါကာလငါးပါးညခါကာလနေဆိုတော့ဒီလိုနေဆိုတော့ပြိတ္တာပြောဖြစ်တော့လည်းမထားပါဘူးညောင်းမြေသမီးတွေနဲ့ဆက်ဆက်တဲ့အခါဒါကပြောတဲ့အခါ အဲဒီလိုသာသာရကမျိုးသမီးတယောက်ခဲနဲ့မဆက်ဆံရနဲ့မျိုးသောအစာရှိမှကောင်းကိုယ်ကြီးကဘုန်းကြီးတို့ကလည်းနှစ်ပါးသုံးပါးရှိနေတာတောင်းပါရတာဆိုရင်လည်းရပါဘောပြောရတာလည်းဒီကနေ့လာတော့ဘုန်းကြီးနှစ်ပါးသုံးပါးရှိနေတာဘယ်မှမြင်တယ်သူကလည်းတစ်ပါးဓမ္မကလည်းတယောက်ဆိုရင်တော့ဆိုအချင်းနှမှားရစီတယ်ဒီမှာတောင်းမှမလိုလားတဲ့ပုဂ္ဂိုလ်က အပြည့်တင်ဆွဆွဲရရှိရဲ့အဲဒါအထူးကြီးဆက်ကြလို့တော်ရတယ်အထူးကြီးဆက်ကြလို့တော်တယ်ဒီလိုမျိုးအဲဒီအစကအပြီးမှပြီးတော့ညာနေနေတော့နေတော့ အာဝနုစိရံပါရကြတော့မစစောခါခံနေကြောင်းပြီးတယ်အဲဒီပေါ်ရတဲ့ဆက်ကြည့်တယ်ကိုနမနပတ်တဲ့မျိုးလုံးမျိုးလာတဲ့စစောရလေးလည်းမိတ္တရာသာပဲဘုရားမိတ္တရာပြညာသိမိတ္တအဲလူလူမျိုးဆက်ဆံနေတာ နေနေပြီးတော့နေနေနေကိုယ်ကကောင်းပြီဆိုရတော့ပြောရဆိုတဲ့ခါကလာမှာဒီကတော့ဒီကမားတွေတော့ဟိုမြင်းကြီးပြင်းပြင်းပြောရတဲ့ဘာတွေပါဒီပါတာတွေပါတယ်မပါတာကောင်း အဲဒီသူများအရှင်နဲ့လွယ်တဲ့ဘဝရိုးရိုးပါသာမန်များအရှင်နဲ့သာမန်ကိုသိနေလို့တော့မှအဲဒီနောက်လည်းဒီလက္ခဏာကဒီပြင်းနေမှာဘာလို့လဲဆိုတော့ဉာဏ်ရင်းကိုဒီသမာဓိတရားဒီစိတ်ကံကြရတဲ့ဖြစ်တယ်ယုံကြည်တဲ့ပုဂ္ဂိုလ်တွေကနေပြီး အပြစ်တင်လို့ကြာဒီမှာရောနာမည်ပြမှာဆိုရတယ်မဟုတ်ဘူးမဲ့လည်းဘုရားနဲ့ဆက်ကြရတယ်ဖြစ်ပေါ်လာတယ်အဲ့လိုရှိအောင်သင်ဒီလိုမျိုးကြီးကဒီကြရင်ကိုကြီးဆရာတော်ကဘောဓရာစီရင်နေတဲ့အမြင်မျိုးပဲဒီကမ္ဘာနဲ့တကယ်လို့ပြီးတော့ ပြုတော်မူဒီလိုကနေပြီးတော့မာယာရှိနေပြီးတော့ဒီရတဲ့ဒီအဒီအပြည့်တွေရှိနေတော့မချက်ပါဘူးသူကအခုဒီမှာအာဒီကရတဲ့ဒီလိုဆောင်ရွက်တာဒီလိုကောင်းကြီးတွေပြီးတာပါပဲသူပြောရတဲ့နေရာတွေမှာဒီသဘောကျသိကျနေရာတွေဆောက်ဟောဒါကဉာဏ်ကြတဲ့ရှင်ဒီဟောတဲ့တရားတွေကိုအပြည့်တင်ပြီးတော့ဟောလို့လုံးဝ သူအကုသိုလ်တွေနဲ့သူအကုသိုလ်တွေပွားလာတယ်ဆိုတော့တော့အောင်မလို့ရတယ်သူကတော့အာရှိကြီးကဘာလဲဟောလို့ဘာလဲအမှားနေတယ်မပြောပါဘူးသူကတရားဟောရမှာပြောဆိုတော့လေဟိုဒီတော့ဆက်ဆံရေးပုဂ္ဂိုလ်တွေအကြောင်းတော့မှန်ပုဂ္ဂိုလ်နဲ့ဆက်ပြီးတော့ပြောရတယ်သူပစ္စည်းပစ္စည်းတွေအကြောင်းဒါတော့ပြောရတာ ဟိုပြိဿများဆိုတော့ပြောပါဦးအဲဒီတော့လည်းအများကြီးပဲမိမိနဲ့စပြီးတော့ဆွဆွဲခံရတဲ့60နဲ့တည်းကသုံးပါ60နဲ့သုံးပါဘုံလုံးဘယ်လိုအပြင်းပြန်လဲရှင်းတော့ဆိုရင်တော့ ဟန်းတော်တွေကဘယ်လိုပဲတတိတွေနဲ့တို့ကြည့်ရဆုံးဖြတ်ပြီမလို့လက်ခံရပါဘူးဒီလိုပါဆိုအခုတော့ဒီလိုမဖြစ်ဘူးဘယ်မှာကလည်းဆွေးရလို့ရေးကြည့်ရလို့သူကဆွေးရမယ်အချက်နာကောင်းပါလားမြတ်စွာဘုရားဤသာသနာတော်တန်ခါစင်စင်ကြီးရဲ့ဒီရတော်ဘောပါပဲနာကောင်းပါ န်းကြီးတို့မာစီဣန္ဒြတွေကလည်းနည်းနည်းပါးပါးအဆင်ပြေတာလေးပါရင်နာသတင်းသတင်းပြင်တာလေးကနည်းနည်းပါးပါးရှိတယ်ပြောတော့ပြောတော့မပြောရအောင်အဲဒီပုဂ္ဂိုလ်တွေညာတဲ့အထူးအမင်းတွေကိုယူနေတာ ဉာဏ်ဖြင်းတဲ့ပုဂ္ဂိုလ်တော့လည်းမဟုတ်ဘူးမဟုတ်ပါပဲမာဒုတာမနိသက်ဆိုင်နေတယ်မျိုးပြီးအစင်းကြီးရတယ်ဒီကိစ္စကတော့မတော်အဲအခုစင်ကြယ်နေတဲ့ပုဂ္ဂိုလ်ရဲ့ဒီလိုအများအားစင်ကြယ်နေအောင်သူသူစိတ်ရောက်ရေးကြည့်ပါလားဘုရားကဒီလိုနေနေတော့ဘာညာတော့ ဒီလိုသာစိတ်တွေကသောင်းဝင်လာတဲ့အခါမှာတော့မင်းမလေးဆောက်ပြီးတော့ပြုလုပ်ကြတယ်။ကာမရာဂတွေသောင်းဝင်ပြီးပြုလုပ်ကြတယ်အဲဒီမှာဒုက္ခဖြစ်သွား။ကာမကာမဂုဏ်အာရုံနဲ့ဆောက်ပြီးတော့ပြင်မှုလည်းအောင်ဆွဲလာမှုကျင်းမှုတွေရှိပါတယ်။အင်းအဲကျင်းဒီနည်းတဲ့အဝိပဿနာတရားတရားနာအတုဒ္ဒလည်းပြည့်စုံနေပြီဆိုရင်တော့ ကုတော်လည်းကောင်းကြမလို့အဲဒီပုဂ္ဂိုလ်ကုတော်သောတာပန်ဖြစ်သွားရဲ့ဆိုဒိဋ္ဌိဝိသုဇ္ဇဗိဒဝရပရမတ္တဒါကျမ်းပါကာရမောဟုတို့အပေတေဝကြောက်ကြောင်ဖြစ်ရဲ့ကာယကအပုဒ်ကာယကအပုဒ်ဝိသုဇ္ဇနဲ့ကျင်းတော့အဲ့တော့ ညာနာမတုကမနဲ့မတော်မင်းဥစ္စာတွေကတော့ဘယ်လေးပါးကြာကြောင်းပဲမညာဘုညာနဲ့နိဗ္ဗာန်သူတော်လို့သောတာပန်သူတော်လို့ဆိုရင်အဲဒီလိုညာမှာဘယ်လေးပါးကြာကြရတယ်မကောင်းမှုအပိယတာမျိုးကိုသူ့ရဲ့စိတ်ကိုမရှိပါဘူးဘာလို့ဒီဆရာသမားဆုံးမတော့မဟုတ်ဘူးသူကသူ့ကိုပြင်းနေတော့စိတ်ကျဲအဲဒီလို အဲဒါအခုဒီမှာဆရာပြောတာကြားရတော့ဒီပုဂ္ဂိုလ်ကြီးကိုမကြားရတဲ့ပုဂ္ဂိုလ်တွေလည်းဆင်ကြားရတဲ့စစရာပုဂ္ဂိုလ်ကြီးဒီမှာတော့ပြောင်းသတိပေးကြပါဒီလိုကြတာလည်းကောင်းပါဘောဆရာမျိုးကြောင့်ဒီလိုကောင်းတဲ့နာရှိတဲ့ပုဂ္ဂိုလ်တွေကပြည့်စုံနေတယ်ဆိုတော့ဒီယုံကြည်ပါတယ်ဒါနဲ့တော့ သောလက္ခဏာသိုးတဲ့ပုဂ္ဂိုလ်ရဲ့စီးပြောတယ်အဲရှင်မှုဆိုရမဆရာဘုရားဤသာသနာနဲ့ဆက်ပြီးတော့ဒီရရရတဲ့အကျိုးကတော့ကုသိုလ်ဒီတရားတွေအကျိုးပဲအဲဒါကိုဒီလောကကြီးမှာဘုံကြီးရဲ့နာမည်ကျော်ကြရဲ့ သာသာပါပေါ်များရဲ့စာရည်အဲဒီလိုဟာတွေကတော့တရားတော်နဲ့စာရည်လူရင်းနေမဟုတ်ပါဘူးဒါလည်းဒါရရပြည်စုံတာပြည်စုံပါပဲဒါမှလည်းစာရည်ရတာနဲ့အားရနေမှရှိဒီကြရဝိကျင့်တဲ့တရားဒီလိုအထူးတွေဉာဏ်ကြီးနေအောင်ရှိမတိုးတော့ဉာဏ်ကြီးနေတယ်လေအဲဒီ ဆိုတော့ဆိုရနေနေရှိရှိတော့အထောက်ကြောက်ဒီတော့ဒီပြီးပါဒီနေတော့ဒီအာဘိဓံရှိတော့ဒါတော့ပါဒီနေတော့အာဘိဓံရှိလို့ရှင်လားဆက်ပြီးပြောအောင်ပါဘူးဟုတ်ပါ တော်များရှိတယ်။ဆိုတော့ဒါလည်းကိုခေါ်နေတယ်ဆိုတော့ပြောရရှိလို့ရှိရင်ပြောရလေးရှိရင်ပြောရအောင်ပေါ့။နောက်တော့အဲဒီပြန်ပြောရတယ်တခုကမှပေါ်တယ်။မင်းမနဲ့ဘုရားတော်တွေရတယ် သာမန်ကျူးစားကြပါမယ်နဲ့ပြောတယ်ဟုတ်လားပြောတယ်ကသိနေတယ်မြတ်ကဆို၄ပါးလား၅ပါးလားအလုံး၁၀ပါးတော့မကောက်ဘူးဘာလို့လို့ရတယ်မသိဘူးနော်ဘာလုံးအောင်ဆိုဘာလုံးအောင်ဆိုရင်အဲဒီနေ့စဉ်လေး နဲ့ပဲဘုရားရှိခိုးပြီးရွတ်ဘုရားရှိခိုးရတဲ့ကုသိုလ်ရှိပွားများတာဘုရင်ကလည်းဘုရင်အများရွတ်မြေကြရွတ်ညင်းနေပြီးကျင်းနေအောင်လို့ရွတ်ဆက်ကြည့်တဲ့အခါကျမလို့မလို့ရအောင်လည်းအခုပြောနေတယ်ဒီအဲ့ဒီချိန်နေတာသိမများရအောင်15မိနစ်လောက်ပဲထားပါ15မိနစ်လောက်ပြီးတော့ တရားရှိမှတရားရှိမှသာ45မိနစ်လောက်ရှိတာလည်းမရဘူးအဲမနေ့ပိုင်းသေးတဲ့ငါပြည့်ပြည့်စုံနေနေ့ပိုင်းနဲ့နေ့နေ့ပိုင်းနဲ့ရှိရင်ရှိတော့ရှိမှပေါ့ဘုရားတိဟိုရှင်ကဘာမှမရှိဘူးလေမနေ့ပိုင်းတော့45မိနစ်လောက်တော့တရားရှိမှပြည့်စုံအထုဆောက်လို့ရတယ် အဲဒီလိုရတဲ့ဒီလိုဒီလိုဒီသေးတဲ့မြဲဒါမလို့ဖြစ်လို့ရှိရင်ဒါဘယ်လိုသာထားလဲဆိုတော့သူတော်ပြောရပါဘူးလားဖြစ်ပြောလို့ဒုက္ခတွေရှောက်ကုန်တယ်အဲဒီလိုလည်းဓမ္မတဲ့ဒါဟုတ်ရဲ့အကြောင်းမျိုးတို့ဒါကမြင်ကောင်းလို့ဖြစ်ဖြစ်အဲဒီကျမ်းလည်းပြောပြီးတော့ဆိုတော့အိပ်ပြောနေလို့ဆိုတော့ အဲ့ဒါအိပ်ကြနေတဲ့ဥစ္စာကိုအိမ်မပြေတော့ကိုယ်နဲ့မိစ္ဆာတဲ့ပုဂ္ဂိုလ်ရနေပြီးနှုတ်နှုတ်ပြီးဘယ်လိုပုဂ္ဂိုလ်ရနှုတ်ပြီးရပါရပါ။ဒီမှာတိတ်ခေါ်လိုက်ရင်ဝိဇ္ဇာတော့ကောင်းတာ။သုံးရပါအဲဒီလူတွေကတော့ဘာသွားဟောပေးနေတော့အိမ်ကနေတယ်ဒါကတော့မျိုးအဲဒီဟောဆိုတဲ့ကိုယ်နဲ့မိစ္ဆာတဲ့ပုဂ္ဂိုလ်ကိုယ်နဲ့ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေသူတို့လည်းပြောထိုင်ကောင်းပါလား ဒီလိုကဒီအိပ်ကြတဲ့ကနှိုးပါအောင်ဟိုမသွားခင်က၄နာရီဘယ်ဝတ္တရတော့ဒီဗဒနာနဲ့မလာဘူးလို့ဆိုတာမျိုးကဘယ်ဝတ္တလဲဒုက္ခမှာဒီဆက်၃နာရီနဲ့၄၅မိနစ်နောက်ကျတော့၃နာရီနဲ့၄၅မိနစ်မှာအရာထဒီရင်ရဲ့ဆုံးမျက်နှာကြီးရတော့ပြန်ကြည့်တယ်မှာအဲ့ဒါနောက်ကျတော့ပြန် သတိပဋ္ဌာန်ငါးသီလသီလပေါင်းပါးလေးနိုင်ကြတဲ့နိုင်မှာဆိုကိုယ်လေးလေးဒီမှာသင်္ဃာဘုံကိုဆိုတော့၃နိုင်လောက်ထားတာ၃နိုင်လောက်ထားပြီးတော့ဒီမှာကိုယ်ကလည်းအရာယောဂတွေရှိတော့ကိုယ်ရင်ရင်းနဲ့အေးနေလို့ရှိရင်မရဘူး။ဒါမှမဟုတ်ချိုး၃နိုင်ရနေပြီချိုး၃နိုင်ကိုရောက်တော့၃နိုင်ဆက်ပြီးမှ ဒီရှိတာကတော်တော်ကြာတယ်လို့ဒီရှိတာဓမ္မရေချိုးရချိုးပြီးတော့ဆက်ကြတာလည်းပဲအရာသက်တာရဲ့ဆက်ရရအရာကိုကာဝယ်ပြီးဆက်ကြပြီးလည်းလေသူကင်းတုပ်ပြီးတော့တခါအဲ့ဒါလည်းဆက်ရပြီးညက်ချိုးပြီးတော့ပန်းစင်းသွားတဲ့အခါကလာဟိုအရာတုပ်လို့စီရတုပ်ပါပြီးတော့အာနိုင်ဝတ်တယ်လည်းကြာဒီရှိတာ ငယ်ရွယ်ကြာပြီးတဲ့နောက်ဒီသံနဲ့ကဟိုလမ်းလျှောက်ရင်းလေးပြကိုကျွန်းကကိုကြီးတရားတွေကိုလမ်းလျှောက်ရင်းလေးပြအကျိုးနေတာပဲဒါတောင်းမှအဆင်ပြေတဲ့အခါကျတော့ဘုရားကမှားတော့သူအောင်ကြတော့ဒီကြီးနေရာတော့ကြောက်ဘူးနာကြည့်နေအခုနေမှပြောတာလည်းဥစ္စာပဲ။ဘယ်လိုလုပ်ပြီးမှမလို့။ဘယ်လိုရတော့လဲ။ အဲ့ဒါကလည်းကျေးဇူးကကိုကိုလေးရှိပါတယ်ဒီများလည်းဆင်းရဲနေရှိပါတယ်ဒီလိုလေဒီလိုနာရဥပ္ပေနာလည်းနားတယ်ဟမ်ဟုတ်ပါဘူးကိုပြောလို့ရှိရင်ဒီကနိစ္စတဲ့ပုဂ္ဂိုလ်တွေသိသေးတာဟုတ်ပါဘူးဟုတ်ပါဘူးဒီလိုအချင်းချင်းနဲ့တော့ခံရအဲပုံနာယူပြောဖြစ်စေပုံနာယူနဲ့ဒီ45မိနစ်ဖြစ်စေအဲဒီချင်းညှို့တဲ့နေရာ အာနဲ့ကြည့်ပါဦးဟုတ်ညကဥပဝရှင်နဲ့ကလည်းနေ့လည်းကြတဲ့အားလည်းရှင်ဒီရှိရတာအိယာရီကပါဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီပါဒီပါဒီပါ1342ခုနှစ်နေရလာကွယ်နေ့ သာလမလဝိသောတဏီပင်တို့ဤအတွင်း၌ယေရှုရှင်ခြေတော်ဘုရားကြီးဟောကြားတော်မူသောဩဝါဒကထာတရားတော်အဲ့ဒါလည်းဘုရားကမဟုတ်ဘူးဒီပုဂ္ဂိုလ်တွေဒုက္ခရောက်နေတယ် ဒီလိုဒီစက်ကလည်းသူကလည်းပြောတာပြောတယ်မသူကြီးရင်းနေတယ်ဒီသူကလည်းပြောလို့ပါဘူးဒီရဲ့ပုဂ္ဂိုလ်ရဲ့တော့ပြောနာမျိုးလို့ချင်းဒီရဲ့ပုဂ္ဂိုလ်ရဲ့ဘုံမှာဝင်နေတယ်ပြောရမှာတော့အဲဒီပုဂ္ဂိုလ်ခေါ်ပြီးတော့ဆရာမေးတဲ့ခါကလည်းမဟုတ်ပါဘူးပြောရတယ်သိနေတယ်သူကဟုတ်မှလည်းပြောတယ် ပြောမှာတော့အမှုမမှန်တော့ဘူးလို့ဒီကရောက်ပြန်မြူးကနေငါဒီတော်နဲ့ဒီကပုဂ္ဂိုလ်အခုဒီဆက်ပြီးနေရအေးကြီးရအဲ့ဒီဒီလိုဒါလည်းဓမ္မကြီးရတယ်ဆိုတော့ဒီဟောနေတယ်ဓမ္မကြီး ဘယ်မှာနေသွားမလဲဘယ်မှာနေနေတာအဲဒီကဆင်းရဲရောအေးကြီးဒီစီမံဆင်းရဲအဲဒီကသက်ဆိုင်နေတယ်လို့ပြောဒါမှမဟုတ်သက်ဆိုင်နေတယ်ဒီလိုရှိတယ်ဒီလိုရှိတယ်မနက်ကအမြင်အားဖြင့်မတော်မဖြစ်နေပြီရှင်ဝဲဖြစ်ဒီလိုရှင်ပြီးတော့ဆေးရခဏမေးခြင်းဟော အဲခါတဲ့ပုဂ္ဂိုလ်ကလည်းမဟုတ်ဘူးတော့ဟုတ်ရဲ့ကျွေးနေတောင်းခံခံပါလို့တော့အဲဒီလိုဆိုမဟုတ်ဘူးနဲ့တောင်းခံနေကမာမဲ့တဲ့ဟုတ်တယ်ဟိုကဘာလို့မှအေးအေးဖြစ်တော့မှအဲဒီလိုကလည်းတော့ရတယ်ကွာအဲနဲ့ဘာလဲဒီလိုပါဆိုပြီးခုနကရှင်မြန်ဝိဇ္ဇာတော့မတင်လာဘူးပြောတယ် အဲဒီလိုမျိုးသာသနာ့ကိုဒီလိုဆိုတဲ့ဆောင်ရွက်တဲ့ပုဂ္ဂိုလ်တွေတော့ကောင်းပါလားဒီမှာသာသာဒီသာဆိုရင်တော့သာသနာ့ကိုဒီဘောသာသနာ့ကိုဆင်းလို့ကောင်းတော့အဲဒီနောက်ကျတော့ဒီလိုမျိုးရဲ့ပုဂ္ဂိုလ်တွေဝတ်စုတွေလည်းပြောတယ်မဟုတ်တဲ့ပုဂ္ဂိုလ်တွေအဟုတ်လို့ဖြစ်ပြီးတော့ဒုက္ခရရောက်ကုန်လို့ဆရာကသူကြီးနဲ့ကြောင့်ဖြစ်လာတယ် အဲမစိအဲဒါသစ္စာကံလာတော့သစ္စာရဲ့ပုံသစ္စာရဲ့ပုဂ္ဂိုလ်တွေလည်းဒီလိုကြည့်ကိုယ်ရည်ရရပါတယ်သစ္စာရဲ့ပုဂ္ဂိုလ်ရဲ့ဒီပုံရတဲ့အောင်မျိုးထိုင်နေခြင်းဒီလိုကြည့်ကြရအောင်ဝေကြီးနဲ့ဆက်ပြီးတော့လေကိုယ်တိုင်ဝေကြီးနေတော့ ကိုကိုအမည်နဲ့ကိုအမည်နဲ့နာမည်နဲ့မာနတွေကတော့ပြင်ထားလို့ရှင်အဲဒီစားတော့ဇာတိပြည်နေဒီများနေတယ်ပြီးတော့ပြတာမှမကြောက်ဘူးမြေဒီကိန်းကပြည့်စုံတာလည်းပြည့်ပြည့်ပြည့်ပြည့်နဲ့ပြည့်ပါဆုံးပြည့်နေဆက်တဲ့ဒီလိုမျိုးတရားတွေတောင်းပြည့်ပြည့်ဆုံးဒီမှာလည်းမြေရောရဲ့ဒီလိုရနေမှာမရှိဘူး မြင်လာနေတော့ဥကျင်ကိုဆွဲဥကျင်ကဒီလိုလည်းဆောင်းတော့ဒါနာပါလို့ဆိုရင်ရတဲ့ငွေကြောင့်မေးတော့မေးတော့ဆိုတာတွေလည်းသာကြည့်လို့အာဘယ်တော့ပဲဒီလိုမေးတော့ဒါတော့ဒီလိုဘယ်တော့ပြရလဲတော့ဒါကဒီလိုမေးတော့မသိဘူးဒီကတော့ဒီဆက်တဲ့မှာပဲဆိုဒီလိုမျိုးကြီးကတော့ တော့နည်းနည်းပြည့်ပြီးတော့ကြားတဲ့အခါမှာအဲဒါလောက်တော့ဒီလိုလို့ဆိုတဲ့အခုအောင်လို့ဒီလိုမျိုးနဲ့ကိုယ်ကပြန်လာကြည့်တာလည်းပို့ပါလေ။အဲလိုပို့ထားတော့ဆက်ရလို့ပြောင်းလို့ရတော့လို့။ဒါကလည်းအကျိုးလေးရတယ်။ဒီမှာ ဆင်းရဲလည်းဘုရားမင်းရဲ့ဘာမိုက်တဲ့ဆီဒီကမှာအင်းရဲ့ဒီမှန်တဲ့လူတွေတော့ဘာရရနေလဲနော်ဘုရားမင်းရဲ့ဒီလိုတော့ဘုရားမင်းရဲ့ဘုရားမင်းရဲ့မှာထိုးပြီးပြတာလည်းရပါ ပြန့်ဆလာတယ်ဘုရားအဲ့နဲ့ရင်းကြီးရဲ့ဘုရားမမီစိတ်ချရတယ်ဘုရားတောင်းပြေဘူးဒီမှာသာရမသာရမဟုတ်ရင်းကြီးရဲ့ရင်းကြီးရဲ့ဘုလေးပေါ်အဲဒီလိုကြီးကဒီတိုင်းကြီးတော့ငါကဘာမှမပြောပါဘူး ရှင်ကလည်းအထူးသားကလည်းနည်းတယ်သိမရှိဘူးနာကြည့်နာနာမကြောင့်မလို့ဒါကယူရင်းဒီတရားတွေလို့ဟုတ်ပါဘူးဟုတ်ပါဘူးအဲဥမောင်ဒီဥမောင်ရဲ့ချက်အရယ်ရှိဘုရားဒီလိုနဲ့ဘုရားနားဘုရားလက်ကနေဘုရားကနားလို့ဘုရားက မျိုးမျိုးမျိုးဒီဒီကုနာနဲ့နေတယ်မောင်မျိုးသူ့ကိုမောင်မျိုးဒီမှာမူရသူ့ကိုဒီနဲ့ကိုကြည့်လို့ဒီမောင်မျိုးဒီနေ့သူ့ရဲ့ဟင်နမရေကမူရသူ့ရဲ့နမရေက ဒီလိုမျိုးရောအမှန်ရောအပေါ်ကအမှန်ရောမြင်ကြည့်ပါဒီလိုမျိုးတော့ဒီလိုဒီလိုမျိုးလည်းဒီလိုမျိုးပဲဒီလိုမျိုးဒီလိုဥဒ္ဒေနာဥဒ္ဒေနာနဲ့မင်းတို့ကလည်းဒီလိုမျိုးပဲဟုတ်ကဲ့ဒီလိုမျိုးပဲဒါလည်းကြည့်တယ် နာမည်ပြောအဲဒီနာမည်ပြောတာလည်းရှိရဘာလို့လဲဆိုတော့ဒီလိုကြည့်ရတာကဘာလို့ရှိတယ်လဲဒီလိုကြည့်ရတာမြင်ကြတယ်လို့ပါဘာညာဆိုတော့ဘာလို့တိတ်တယ်ဒီလိုပြောတယ်ဒီလိုပြောရတာလည်းဒီလိုကြည့်ရတော့ဒီဟာကဘာမှလိုတာကြည့်တော့ ဒီလိုတော့ဘုရားကလာတယ်ဘုရားကဒီကနေ့အောင်းနေတယ်ဘုရားကလည်းအားရတဲ့ဒီကခဏနားလေးနဲ့ကဒီတော့ဆောင်းမှာပါဘုရားကလည်းဘုရားကဘုရားသမารရဏယဒီဘာဝလုံးမှာပြောတယ်။ဘာလို့လဲ။သိနေပါလား။အဲကိုပူရာကိုမိုက်ကုန်။ဟမ်။ဟိုဘာလဲဆန်းအောင်ပူရာကိုမိုက်ကုန်။ဟမ်။ ဆိုတော့ခုနကသက်သက်ပြောနေတယ်ဗျာ။လေလေအဲဒီကမင်းလား။အမှန်ကတော့အထုတ်လို့ပြောတာ။ဒီလိုမျိုးဘုရားကမင်းရမှာလို့။ဒါနဲ့လည်းဒီပေါ်ကိုကြည့်ရတဲ့ဘုရားကဘယ်မှာလဲဒီလိုမျိုးပြောတယ်။ဒီဒီ မြင်းမြင်းပြကြရတဲ့ပြန်ပြန်ကောင်းတယ်ဒီနေ့ဒီကံကံကိုယ်မှာကိုယ်ကိုကြည့်ကြသွားတယ်ကစိတ်ကြံပြီးတော့ပြည်ရဒီကံနဲ့ကိုဆက်ဆက်ပြီးဘာမှမဖြစ်ဘူးဝါအာလူကိုရအောင်ဒီနေ့နေ့ပြည့်ပြီ။ဆရာလူကိုရအောင်တော်ရည်ရတယ်။ဟုတ်ပါဘူး။ ဒီလိုသိနေတယ် ဒီအဲ့ဒီမျိုးဒီလိုဒီလိုလည်းဝန်ပေါင်းတဲ့ဒိဋ္ဌိမှာပါရှိနေ။ဟောလို့ဒီကံကအဲ့မှာဘာလို့ဘာလို့လို့ဘာလို့လို့ပြောပြီးတော့ဘုရားရဲ့ဒီမှာအဲ့ဒီလိုမျိုးမြေရှိမှာမြေခုမှာနေကြတာလေဒီလိုမျိုးကြတော့ဒီလိုအနေနဲ့ဒီလိုလုပ်တယ်အဲ့ဒါ အဲ့ဒီဟင်းဒီလိုပဲပြောရတယ်။ကျေဘာလို့လဲ။ဘာလို့လဲ။ဒီကောင်မတော်တော့တယ်။ဒီလိုပြန်ပြောတာ။ဒီမှာမှာပြရတော့။ဟုတ်ကဲ့။ဒီလိုဒီလိုဒီလိုဒီလို်ဆန်းကျင်လို့ဒီလိုမျိုးပါဒီလိုမျိုးဒီလိုမျိုးပါ သူစီဝရတာကဝင်းနေဆောင်သူပြီးအမှုရင်းနေရာမဇဒလာလာလို့ဒီလိုပဲမှာပါနာဒီလိုနေလေသာသနာ့အဲ့တော့ဘုရားရှင်ရဲ့အဲ့ဒါကိုရာဟာအဲ့ဒါပတ်သက်နာဟောဘာသာရေးစာရိုက်တဲ့ဝဲတိုက်တာဘာသာအဲ့ဒါမျိုးဒီလိုနေလိုက်တာ နောက်ကြရင်ဘုရားကမလေးရတဲ့ပုဂ္ဂိုလ်တွေကဆောင်းဆောင်မှုဆိုရင်တော့တွေ့မယ်။မနာဘူး။တွေ့ရမယ်နဲ့တော့ဘုရားကတော့အာနာကြီးနဲ့ပတ်သက်လို့ဘုရားကမဟုတ်ဘူး။ ကျရတယ်မှာဘာသာရေးရေးတဲ့ပုဂ္ဂိုလ်တွေရှိတယ်။ဘာသာအားဖြင့်ဒါကဒီနေ့ဘယ်လိုလဲ။ဘုရားရဲ့ရှင်ရဲ့ဒီမှာသူကအချင်းပါ။ဒီနေ့ကျရင်ကျရင်ဟောချက်ပြန်ရမယ်။ဒီတော့ဒီရတဲ့ဘာကြောင့်ခွေးရတော့ညာ။ဟမ် ဘုန်းကြီးကလူရပြေလို့လူကြီးဘူးကြဒီကနေ့ဘုရားရောမကြပါဘူးဒီကနေ့ဘုရားဒီလိုဖြစ်တယ်ဒီလိုရတော့ကိုယ်လေးနဲ့ပါလို့ဒီကဘာမှဒီလိုတော့အတော့မဟုတ်တယ်ဘုရားကျေးဇူးရအဲ့ဒါမလဲရရာဇမတော်ပြုလို့ရရတဲ့ကောင်ဆောက်လာတာဒီအားဟိဟာကြီးရဲ့ လူပုဂ္ဂိုလ်ရှိနောက်ပိုင်းကြတော့မှတရားနဲ့ပြုခြင်းနဲ့တရားတရားတော်လေးတွေလေးလာသင်ကြားတဲ့ပုဂ္ဂိုလ်နောက်ပိုင်းကြမှာပေါ်ဆရာတို့ကသင်စကားများသင်ရှိလို့စကားများတရားထုတ်တဲ့ပုဂ္ဂိုလ်ကြီးတွေအဲဒီမှာလည်းတရားဟောတဲ့တရားဒုက္ခသင်ကြားဟောတယ်သိမရှိဘူးဆရာတို့ကသာသာအာနာတော်လေးမှာ နားနေတာဒီသာပြည့်ရုံနဲ့လည်းဘုရားတို့တော့ကြောင့်ရှိဒီမာရီရဲ့ဉာဏ်နဲ့ပြည့်စုံအောင်အထုံးမပြည့်စုံတာကတော့ဘာလို့မရှိနေလဲပြည့်စုံမှုတော့ဒီပြည့်စုံဒီသာအထုံးဆိုရယ်လိုရဲ့အခုကရတိုင်းရတိုင်းနဲ့ဒီဟန်ကြည့်တဲ့ပုဂ္ဂိုလ်ရောဟန်ကြည့်ပြီးသာပီရင်းနဲ့ချင်းကုန်းနေတာဒီလိုကသာပီကကောင်းအောင်နေတာနဲ့ အဲ့ဒါအဆင်မပြေပါဘူးတော့မာတော့ဒီရတော့ဒီတဲ့နေရာပြောင်းအားထုတ်ဖို့ရလိုပါတယ်အခုကိုယ်ကိုယ်ရအဲ့ဒီတော့အားထုတ်ရတော့မှလည်းမကြည့်ပဲပြင်စာပေတွေလည်းမတောင်းဘူးတက်ရလို့အဲဒီတက်ပြီးဉာဏ်နဲ့သုံးမဩရဝိညာဉ်ကိုယ်ကိုယ်နဲ့တော့ဖြစ်အောင်ပါအားထုတ်တယ်လူနဲ့ရှင်းကုန်တယ်အတိတ်မတော်ရဲ့ဆရာတို့က လူတွေမှာလာအားထုတ်တဲ့ပုဂ္ဂိုလ်ရဲ့ကျိုးဆိုတာအားထုတ်ရမယ်ဘောဆိုတာမပြုရဘူးဘောဆိုတာဆိုတော့ဤဝါရီတော်ဖြစ်နေတယ်ဒါကမှဒီမှာနေရဆင်းရဲတာဆရာကြီးတယ်နဲ့ကြီးတယ်နာရီကြီးတယ်ရောဒီရနဲ့နေခြင်းနဲ့နားနဲ့ဆိုရှင်းလို့ကျိုးဆိုတာအားထုတ်မှာပေါ့လူကအားထုတ်ရအောင်ဒီနားကြရတဲ့ပုဂ္ဂိုလ်တွေကလည်းဒီလိုဆုံးမသွားတော့ပြရမှာပါ အောင်းပြီးတဲ့ပုဂ္ဂိုလ်တွေကလည်းဘောဆက်ပါရည်နေတယ်မကောင်းသင်္ခါရှိလို့ရှိရင်အောင်းပုဂ္ဂိုလ်တွေကလည်းသူတရားတွေနဲ့သူရှိမှဝါညာကိုလိုပါလေညာဟောပြောနေတဲ့ပုဂ္ဂိုလ်တွေဟောပြောကြတယ်ပါလေသိတာကိုရှိတာကိုပြောကြတယ်သိတာအားရရှင်နေလို့ဒီအထုပ်ကိုလိုပါလေညနေခင်းဆရာတော်တို့ကိုကြည့်နေတယ် ဇဝတ္တကိုယုံကြည်ရသမှတ်တော့ဒီနေ့ဒီဘုံမှာလာပြီးတော့ဇယဝတ္တိရဆရာတော်တရားတော်ဒီရုပ်ဖတ်သူတော်ကြဘုရားဘုရားလည်းသိချမ်းချင်းကြအောင်လို့ရခဏနှစ်သာတော့ပါတော့ဘုရားဒီကိုယ်ကသူတို့ရဲ့လောက် ရာဖုခုရှင်နေများရောက်ရာတို့ဘုရား45မြောက်ရှိရတော့မှာဒါရောက်ပြီကနည်းနည်းပိုင်းတော့ဟိုမှာအဆုကြောင့်ပြီးပြီးပါသူပြောနေတာနဲ့မလို့တာနဲ့မလားတဲ့ပုဂ္ဂိုလ်တွေရှိရဲ့အဲဒီကတည်းကမိစ္ဆာပုဂ္ဂိုလ်ချင်းချင်း ဝိသုသာကစီရင်ထားရကောင်းပါလားဒီစာပုဂ္ဂိုလ်ကမိနာရဲ့ရှင်းတာဒီပုဂ္ဂိုလ်ရဲ့အမှုလူကြီးတွေဒါကတော့တော့ဆိုရမှာနေ့လေကြာအောင်သင်အားလို့ရှိရင်ကျမဝေကောင်းအောင်အိပ်ပွဲအချိန်နဲ့ရှိတာပါဒီလိုပြီးတော့ညနေပိုင်းလည်း ညာဝတ္တဟုတ်ညာဝတ္တတဲ့ခါလဲဒီတင်တဲ့စေတနာလေးအဲဒီဒီကဒီလိုရေးချင်းချင်းဘုရားကပြုတဲ့ပရိတ်ကိုအများကြီးရင်းနေလို့ရှိရင်ဒီဒီပုံလုံးရတယ်ရွေးချက်ပြီးတဲ့ခါကျတော့ရှင်ပြေရုံနဲ့မောင်မောင်ရှင်ရှင်ပြေရဲနေတဲ့ရိုးသား အဲဒီလိုမျိုးဘုရားနဲ့ညနေပိုင်းလည်းတရားထုတ်ဖို့ညနေပိုင်းတရားထုတ်ဖို့ချိန်ကတော့မြဲကြတာကပြောတော့ပြောတော့ဘုရားနိုင်ဝေဒနာနိုင်ဝေဒနာဘုရားငါးမျိုးရှိတယ်။ဒီဝါဥပရာတော်တို့အထုဒီလိုအထုကြောဒီနေ့ကလာမှာ အုပ်ချုပ်ရေးဖွဲ့ရလည်းရှိနေတယ်အုပ်ချုပ်ရေးဖွဲ့ရင်ကြောင်းပြီးပြီးမလိုလားတဲ့ပုဂ္ဂိုလ်တွေကညာနေကိုမဟုတ်ဒီကိုပြုပြီးကြွားရရှိရဲ့ညာအဲ့ဒီမပြောရအောင်မျိုးလည်းနေထိုင်နေသာသနာ့ရှင်တွေကြောင့်လူကြီးပါကြွားခြင်းဖြင့်မာဓုကမာရီနဲ့ရောတော့နီးစပ်ပြီးတော့နေဖို့ရောတော့နီးစပ်နေလို့ချင်းအဲ့ဒါမဟုတ်ဘဲလို့နေလို့ဆွဆွဲနေတယ် အဲအဆင်းစီရအောင်လို့ယူကြည့်ရဒီမှာနေတဲ့ပုဂ္ဂိုလ်တွေစတော့ကတော့ဒီကျင်းနေတာပါပဲသူကသူ့ရဲ့ကြံမလို့ဒါပေမဲ့ပြောရင်ပြောရတဲ့ဒီကြီးရဲ့နေပြောထားရဒီလိုမှဒီမှာဒီကမရနေပြောမှနေတဲ့ပုဂ္ဂိုလ်မရှိတော့ဒီလိုတော့ဒီဒီလိုပဲရှင်ဒီကမရနေပြောနှောင်းနေတဲ့အကောင်း သူတို့ကမင်းများတယ်ဒီလိုမင်းများနေတယ်တယောက်သေးတော့ဒါမှမေးရင်သူကပြောကြဆုံးမရဲ့ရှင်နေတယ်တယောက်သေးနဲ့ပေါ်ပြီးတော့ပြောလို့ရှိရင်ဆုံးမတဲ့နေရာမကြောက်ဒီကပုဂ္ဂိုလ်ရဲ့အချင်းနဲ့ပြောနေကြွယ်ရရှိတယ်အခုဆုံးနှစ်ယောက်တော့လာမှဒါနဲ့လာရဲ့ရှင်နဲ့တော့ကိုယ်ကြီးမှာငါရီဒိဋ္ဌိတွေကရှိနေတယ်တော့ဘာလို့လဲဆိုတော့မောရရှင်တော့ သူကလည်းတရားရှင်နဲ့ဓမ္မနဲ့တရားရှင်နဲ့ပြည့်စုံပြီးတော့ယောယောဒနာဟောပြောနေတယ်လို့ဒီကသင်မြမလို့ဆွဆွဲကြအကြောင်းရှိတယ်ဒါလည်းယူဆက်ပြီးတော့လူကြီးကြတော့ဆုံးပြီးတော့ကြီးကြပြီးတော့ညာတော်များမှာဒီနေ့တရားဝင်စပြီးတော့လည်း ကြည့်ခင်းအောင်တော့အခုဒီဆက်ပြီးပြညာကိုအရေးကြီးပါတယ်။အဲဝိပဿနာရှုမှတ်နေလို့ရှင်တော့အရင်သင်ကျနေတာပါပဲ။အဲဒီကဒီကအထူးကြောက်ပါအဲဒါညာတရားအထူးတဲ့ဤရတဲ့နည်းလေးကဟောပြီးကြည့်လို့တော့အာရိဟာရံတရားနာရဲ့ညာတော်ဒီလိုလာရတာကောင်းပါလေ။အဲဒါနားမလဲကြောင်ရှိတော့မှန်နဲ့ရှင်းပါလို့ဒီလိုမျိုးဆက်ပြီးဘုမဩဝါဒတဲ့ ဒီတော့အဖြစ်ဆင်းရဲမှုရဲ့ဆရာတော်ဆရာကြီးတွေများတယ်မြည့်တယ်များပါစေသာ